တရားဝဲစတင်ပြီးတော့ကျင့်ပကြတာဟုတ်လားအဲဒါဒီနေ့ဘုန်းကြီးများကဘာတရားဟောရမလဲလို့စဉ်းစားတဲ့အခါမှာတရားနာတဲ့ပုဂ္ဂိုလ်တွေရဲ့အခြေအနေကြည့်ပြီးတော့အနုအလအမြင့်ပေါ်သုံးမျိုးလို့လက်ခံနိုင်တော့အောင် တရားလေးတော့ပြင်ဆင်ထားပါလားစိတ်အလွယ်ကြီးလည်းမဟုတ်ဘူးစိတ်ခက်ကြီးလည်းမဟုတ်ဘူးအလောတော်သုတ်တာလေးပါပဲတော့မြတ်စွာဘုရားဟောကြားတဲ့ပုံမှာအထက်ကရာဆရာကပို့ပြီးတော့အ내ဒိဗ္ဗေရှင်ရှင်ရှားရှားကိုယ်ကိုယ်လိုလည်းသိရအောင်ဆိုပြီးတော့ လောကီဥပမာလေးကိုဆောင်ပြီးတော့ဖွင့်ဆိုထားတဲ့အချက်ကလေးတွေနဲ့ပါပါတယ်ခုနကောက်ပါတယ်တကယ်အဲဒီတော့ကတော့ရှားဖို့ပါဘူးသင်္ကုတ္တရနိကေပစကနိပါဒပစင်ကိကဝက်၅ခုမြောက်အနုဂိတသုတ်တာနဲ့အဲဒီနုဂိတသုတ်တာလို့ဟောပါလား အနုဂိတဆိုတာကရှိမြောက်ခံရဒီလိုအိပဲဆက်ပါတယ်နည်းရှိမြောက်ခံရဆိုတော့အရှင်ကာကွယ်စောက်ရှောက်ခံရဒီလိုလည်းပဲအတိတ်ပဲရပါတယ်အဲတော့အရှင်ကာကွယ်စောက်ရှောက်ခံရတဲ့ တရားကဘာလဲအဲ့ဒီတရားကိုဘယ်လိုအင်္ဂါရက်တွေနဲ့ပြည့်စုံလို့ဖြစ်ပြီးတော့ကြီးမြောက်ကာကွယ်စောင့်ရှောက်ကြရလဲဆိုတာပေါ့လေဟောကြားတဲ့အခါကျတော့အတိပ္ပယ်ကြီးပေါ်ထွက်လာပါလိမ့်မယ်မနကောင်းပါလေဒီတုတ်တန်လေးကလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်လောက်က ဘုရားမြတ်စွာဟောကြားတော်မူတဲ့ဟာလေးကိုအာယုပြုပြီးတော့နားထောင်ကြပါလိမ့်ပတ္တယိဘိကဝေအင်္ဂိအနုဒိဋ္ဌာသမာဓိတိစေတုံလုတ်တိဖလာသာဟောတိစေတုံမုတ်တိဖလာတိသံသာသာပညာဝိမုတ်တိဖလာသာဟောတိပညာဝိမုတ်တိဖလာတိသံသာသာ

ကိလေသာတို့မှစိတ်လွတ်လပ်ခြင်းခေါ်တဲ့မေတ္တာမာရီဘုဒ္ဓမာရီအကျိုးရှိသည်ဟောဒီရှိသည်ဒီတော်မူသည့်ပရာလိသတ္တာသကိလေသာတို့မှစိတ်လွတ်မြောက်ဖို့မေဖို့သမားဤအကျိုးဟူသောအမြတ်ဆုံးရှိသည်ဟောဒီရှိ၏ပညာဥမ္မုတ်တိဖလာသ ။ဘူညာတိဟူသောပညာဝုတိပလာသကိလေသာတို့မှဘူညာဤလူမြောက်မှုဟူသောပလတ်သမပညာကျိုးရှိသည်ဟောတုသည်။ပညာဝုတိပလာနိသာသာသဘူညာဟူသောအကျုပ်အာနိသင်အများဆုံးရှိသည်ဟောတုသည်။စိတ်သားတော့ သင်္ကန်း900ဖြင့်ရှင်းမြောက်ထောက်ပကာကွယ်အသောဆော့ခံရတဲ့ဝိပဿနာတမာဒိဋ္ဌိဟာနောက်ဆုံးအကျိုးကတော့ကိလေသာမှလွတ်မြောက်မှုခေါ်တဲ့မေတ္တမာရိကိုတမာရိကိုဉ္ဇဒါပါပဲအဲလူရဲ့ကြွလိုက်လို့ရှိရင်တော့ မဲ့ဘုသမာဓိနဲ့ပူညာပါပဲဒါပါပဲသူဘုန်းကြီးတို့သာသနာတော်ကြီးနဲ့ဂျုံတဲ့ခိုက်သာသနာတက်ဝင်ယုံကြည်နေတဲ့ရှင်လူယဟန်ပုဂ္ဂိုလ်များဟာသာသနိကပုဂ္ဂိုလ်များသာသနာတော်နဲ့သိကြွားရုံနတ်နိုင်ရဲ့အတွက်အရေးကြီးဆုံးအချက်က ဝိပဿနာတမ္မာဒိဋ္ဌိဒီသန္တာပါတတ်ပြီးပွားပြီးတော့ပြည့်စုံလုံလောက်သွားတဲ့အရှိပေါ်လေးတော့အတုပါပြည့်စုံလုံလောက်သွားမှမေတ္တမာရိကုသမာရိပူညာပေါ့မညာလည်းပဲပါသွားတာပါပဲမညာပူညာအဲ့ဒီဒီသွားရမှာအဲ့ဒီဒီရောက်မှလည်းပဲ ကိုယ့်အတွက်အကျိုးအမြတ်ထွက်တယ်လို့ဒီလိုဆိုရမှာပါပဲအ ਨੇ ဆုံးတစ်ပတ်တစ်ပုံရပါပဲအပေရှင်းရဲကလွတ်မြောက်နိုင်ပါလေတက်တဲ့တို့အာထုတ်တွေအာထုတ်တလောက်ပေါ့လေအစစ်စစ်အထက်ပိုင်းမေတ္တမာရီအဲဘုဒ္ဓမာရီမညာပူညာတွေရသွားလို့ရှိရင်တော့သံဃာဝဆင်းရတယ်လည်းလွတ်မြောက်သွားတယ် အမြင့်ဆုံးအရဟတဖို့ပေါက်ရောက်တဲ့အထိအားထုတ်လို့ရှိရင်တော့ကိလေသာတွေကုန်ခန်းတော့နောက်ဘဝတွေကိုသိရတော့ဘူးပေါ့ဘဝတွေမသိရတော့ဘူးဆိုလို့ရှိရင်ဘဝတွေနဲ့စတဲ့ဘူခြင်းမနဲ့ဝါရတဲ့ဆင်းရဲမလားခြင်းမနဲ့ဒါရတဲ့ဆင်းရဲမတိခြင်းမနဲ့တရားတဲ့ဆင်းရဲတို့ရင်ကိုယ်ဆွေးမှုငိုကြွေးမှုခေါ်တဲ့ဆင်းရဲကိုကြည့်တော့ကိုယ်ဆင်းရဲစိတ်ကြည့်တော့စိတ်ဆင်းရဲ ဘဝဇာတိနဲ့စတ်တယ်မကင်းဆိုင်တဲ့ဆင်းရဲတွေအဲ့ဒီဆင်းရဲတွေလည်းပဲမရှိတော့ဘူးလို့ဆိုရတယ်ပေါ့ဒါသာသနာတော်သာသနာတော်မှာအမြင့်ဆုံးပန်းနိုင်ကတော့ပရမတ္တရိယပရိယောဒါနဆိုအမြင့်ဆုံးပန်းနိုင်ကတော့အဲ့ဒါကိုပေါ့ပဲအဲ့ဒီအဲ့ဒါကိုပေါ့ရောက်သွားလို့ရှိရင်တော့ဒါတော့အကောင်းဆုံးပေါ့ အဲ့ဒီလောက်ကြီးမြောက်ပြီးကြအောင်တော်မှအမှန်တော့ဝေရကောင်းတဲ့မြေသိတာစိတ်တာအတူတကယ်ခေါ်တဲ့ဘဝဆိုးတွေအဲ့ဒီဘဝဆိုးတွေကလွတ်ရောက်ဖို့အတွက်ကတော့ဘုရားသာသနာဝင်ပုဂ္ဂိုလ်တိုင်းလိုအပ်တယ်ဆိုတာဒါသဘောပေါက်လားလို့ထားရပါတယ်။ရှင်ဟန်များလည်းပဲလိုအပ်ပါတယ်။ဒါပြီးတော့လိုအပ်ပါတယ်။လောကီလူပေါင်းမှာ နေကြတဲ့လူအကြောင်းများလည်းပဲယူသားပဲဖြစ်ဖြစ်မြေသမီးပဲဖြစ်ဖြစ်ငယ်လူပဲဖြစ်ဖြစ်လက်လူပဲဖြစ်ကြီးလူပဲဖြစ်ဖြစ်အကုန်လုံးလိုအပ်တယ်ဆိုတာဘုန်းကြီးတို့သဘောပေါက်လားလို့ထားရပါတယ်အနည်းဆုံးတစ်ပတ်တစ်ခုလောက်မှမရဘူးဆိုလို့ရှိရင်အမှန်တအရေးကြီးတဲ့လူဘဝတန်ဖိုးမရှိပဲဖြစ်သွားတယ်နော် သာသနာတော်ကြီးလည်းတွေ့ကြုံအောင်မနာပဲနဲ့ဖြစ်နိုင်ပါလေဒီတော့အရင်ကြီးတဲ့လူဘဝအရင်ပြီးပြီးတော့အ ਨੇ ဆုံးတစ်မဲ့တစ်ခုရည်နေဆိုတဲ့စိတ်ဓာတ်ကိုပြေဝထားပြီးတော့ပေါ့လေဒီခုလိုအပွင့်ကောင်းခါကောင်းကြုံကြိုက်တဲ့အခုလိုပฏิပဒါဘာဝနာတရားတွေအားထုတ်တာဟာပฏิပဒါဘာဝနာတရားတွေအားထုတ်တယ်ဆိုတာ ရုပ်နာရဲ့သဘောမှာသိပြီးတော့သူတို့ရဲ့မျက်စိရဲ့သဘောပဲဆိုတာလေးကိုဥပဒနာဉာဏ်ဝိပဿနာသမာဓိဋ္ဌိစတဲ့မျိုးချတာပါပဲစတဲ့မျိုးချပြီးတော့ချထားတဲ့ဝိပဿနာသမာဓိဋ္ဌိမျိုးတစ်ပြေးပြေးတစ်ဆင့်ဆင့်ဖွံ့ဖြိုးတိုးတက်ရှင်းသားပြီးတော့နောက်ဆုံးခုချိန်ခုပွင့်ချိန်ပွင့် ဒီချိန်သာပြီးပြီးတော့အဲ့ဒီအပြီးအပွင့်ကြီးစားရအနေမျိုးရောက်တယ်ဒီကျူးစားကြတာအဲ့ဒီကျူးစားတဲ့အခါမှာမိမိစိုက်ကျိုးတဲ့စောက်တဲ့စိုက်ကျိုးတဲ့ဥပဒနာသမာဓိကြီးကျိုးတဲ့ခွန်ကျိုးစဉ်းစားအားကောင်းအပွင့်မှုတွေဝေစာသားနဲ့နောက်ဆုံးပြီးသွားတယ်ဒီဘယ်လိုအကြောင်းအထောက်အကူကြီး ယူရတယ်။ဘာတွေနဲ့ကာကွယ်စောင့်ရှောက်ထိန်းသိမ်းရတယ်ဆိုတာပေါ့လေဟောဒီတုတ်ကလေးမှာအပြည့်အဝပြထားပါရဲ့။အဲ့ဒါဓမ္မမြတ်စွာဘုရားရှင်ကိုရောမြတ်ကတရားကြီးအစပြုပြီးတော့ဓမ္မဟောလိုက်တယ်လေ။ပဇာယိသိကဝေအင်္ဂိအလုတ်ကိတာသမာဓိရှိဒီတော်မူတိဗလာသာဟောတိဒီတော်မူတိဗလာနိသာသာသာ ပညာဝတိဗလာသဟောတိပညာဝတိဗလာနိတန္တာသာဘိက္ခုငါမျိုးသောအကြောင်းအရာတို့ဖြင့်ကြီးမြောက်ထောက်ပံ့အသောအကျောက်ခံရတဲ့ဝိပဿနာသမာဓိမျိုးစေ့ဟာနောက်ဆုံးမေဖို့သမာဓိမဲ့ညာကိုညာ အတိအပွင့်လေအပွင့်ပြီးရေစားရမှုခေါ်တဲ့အကျိုးအမြတ်တွေဖက်ဖို့အကျိုးအမြတ်တွေရဖို့အဲ့ဒါဓမ္မမေတ္တာပါဠိဘုရားမာရီလက်ညာပူညာခေါ်တဲ့အတိအပွင့်လေစားနိုင်လောက်တဲ့အတိငါးမျိုးသောအကြောင်းအထောက်ကိုယူရမယ်ဆိုတော့အဲ့ဒီငါးမျိုးသောအကြောင်းအထောက်ကိုဆိုတာကဘာတွေလဲ တမိပန်စဤငါးမျိုးသောအကြောင်းအကြောင်းတို့ဖြင့်အကြောင်းတို့ဖြင့်ဒီကဤရာဒိဋ္ဌမေသမာဓိဋ္ဌိသီလနုပိသသာဟောတုသုတနုပိသသာဟောတုသာကိဇာနုပိသသာဟောတုသမတနုပိသသာဟောတုဝိပဿနာနုပိသသာဟောတု ဣမေကောဘိကဝေအာငေအနုဒိတာသမာဓိတိသီတော်ကိုယ်ဒီဗလာသာဟောတိသီတော်ကိုယ်ဒီဗလာနိသန္တာသာပညာမုတိဗလာသာဟောတိပညာမုတိဗလာနိသန္တာသာထောက်ပံ့ကူညီတဲ့အကြောင်းအင်္ဂါ၅မျိုးတဲ့ဘယ်၅မျိုးလို့ဖြစ်ထောက်ပံ့ကူညီရမလဲပြောဆိုရဲ မြတ်စွာဘုရားရှင်ကိုတော်မြတ်ကရှင်းကြလို့တဲ့အတွက်ကိုတော်တိုင်နဲ့ကတိတိကမြတ်တာခေါ်တဲ့ပု္ပ္ပာထုတ်ပြီးတော့ဆက်လက်ပြီးအခြေအနေမြင်ကြတော်မူပါတယ်ဣဒဝေကဝေသံဃာဒိဋ္ဌိဤလာနုတိတာသာဟောတိဤသာသနာတော်မှာဤငါပြသာသနာတော်မှာသံဃာဒိဋ္ဌိ မှန်စွာမြင်ခြင်းဟောအမြင်မှန်ပြီတဲ့ဒီလာလကုဒါသတိလဖြင့်အစဉ်စောင့်ရှောက်ခံရသည်ဟောဒီဆရာကြီးအဲ့ဒါဒီတကယ်ခုမှာသမာဓိတိမှန်စွာမြင်ခြင်းဟောအမြင်မှန်အမြင်မှန်ဆိုတာကဘုရားသာသနာတော်မှာ ခြေနေလိုက်ပြီးတော့ကွဲပြားမှုတွေရှိပါတယ်ကံရှိတယ်ကံရဲ့ကျိုးရှိတယ်လို့ဒီလိုကုသိုလ်မျိုးမျိုးရဲ့အရင်းကဖြစ်တဲ့အတိညာမျိုးကမ္မတက္ကတာသမာဓိရှိလို့ခေါ်တယ်ဒါက ကုသိုလ်မျိုးမျိုးတွေဖြစ်ခြင်းရဲ့အရင်းကအထူးသဖြင့်မဲ့ညာဖြစ်ခြင်းရဲ့အရင်းကဘောမကတမာတိဖြစ်ခြင်းရဲ့အရင်းကအဲဒီကမ္မတက္ကတာတမာတိကိုအခြေထားပြီးတော့ဒါနမှုသီလမှုအခြားခြားလောကီကုသိုလ်မှုတွေပေါ်ပြုတယ်အဲလိုပြုလို့ရှိရင်တော့ကံကြီးမြောက်သွားတာကုသိုလ်ကံကြီးမြောက်တယ် ကုသကနေရောက်သွားလို့ရှိရင်အခုလိုလူဘဝမျိုးနတ်ဘဝမျိုးအဲ့ဒီလိုဘဝမျိုးမှာဒီချမ်းသာနဲ့ချမ်းသာရေးရရှိနိုင်တယ်ရိုးရိုးအနေနဲ့ဆိုလို့ရှိရင်ကမ္မတိုက်တာသမာဓိကြီးကဒီလောက်ပဲသူကဆွမ်းရည်တတ်ရှိရတယ်ကမ္မတိုက်တာသမာဓိကြီးအခြေတည်ပြီးတော့နိဗ္ဗာန်ကိုကြီးမြော်ပြီးတော့ဒါနမှုသီလမှုလုပ်လို့ရှိရင်တော့ပါရမီဒါန ပါရမီသီလတွေဖြစ်သွားရင်နိဗ္ဗာန်ကိုရောက်တဲ့အထိအကျိုးပြုနိုင်တဲ့ပါရမီကုသိုလ်တွေဖြစ်ထွန်းသွားပါတယ်။နိဗ္ဗာန်မရောက်မချင်းအရိယာတွေကအကျိုးပေးမှာနိဗ္ဗာန်မရမရမီရာကာလမှာတော့သူတို့ရဲ့အစွမ်းတတ္တိကိုကုန်ခတ်မသွားဘူး။ အဲ့တော့ကမ္မတက္ကသမာဓိကိုရင်းပြီးပြီးတော့ခုနဒါနမှုသီလမှုကံလိုက်လိုက်လို့ရှိရင်ကံရဲ့အကျိုးသွားတာတော့လူဘဝနတ်ဘဝဒါဟောဒါနလိုက်လို့ရှိရင်ဥပဒအဥပဒနေပေါ့လေဒီနည်းစိတ်နဲ့စိတ်ထားကိုပြည့်တင်ပေးတဲ့သမာဓိဘာဝနာကြီးအားထုတ်လို့ရှိရင်အတုတဲ့ခဏမှာလည်းပဲကာမိသနာဆိုင်တဲ့နိဝရဏတရားတွေရှင်းဝေစင်ကြယ်ပြီးတော့ဥပဒ္ဒါကဇာကအစ အပ္ပနာသံရသွားမယ်အဲ့ဒီသံရလည်းပဲအစစ်စစ်ပေါ့လေရူပသံအရူပသံရူပသံမှလည်းပဲအစစ်စစ်အရူပသံမှလည်းအစစ်စစ်အတုတ္တလအစစ်စစ်ရသွားလို့ရှိရင်အဲ့ဒီဇာရဲ့အကျိုးပေးအကျိုးပေးရာဌာနကတော့ဓမ္မပေါ့နော်အဲ့ဒီဓမ္မပုံမှာကဘာနဲ့ရှိပြီးတော့တက်တရှိတဲ့အသည့်အကျိုးကျေးဇူးတွေကိုဖြစ်ထွန်းနိုင်တဲ့ ခုနဇန်တရားတွေဟောတယ်အားလုံးလို့ဇန်တရားသွားပြီဆိုလို့ရှိရင်အဲ့ဒီဇန်နဲ့ရှင်တွဲနေတဲ့အမြင်ပါကိုဇန်နတမ္မာဒိဋ္ဌိခေါ်တယ်ဇန်လိုက်လိုက်လို့ရှိရင်တော့ခုနဇန်လိုက်အကျိုးသွားကတော့ဓမ္မပြီပေါ့လာပါပဲဒီတော့ဥပဒနာတမ္မာဒိဋ္ဌိဆိုတာရှိပါတယ်ဥပဒနာတမ္မာဒိဋ္ဌိဆိုတာကကိုယ်ရဲ့က na na eaara ọyanile ụ adiya ridil ye birna cigena di yoroe doọrụ zr aụ riio rụ olr tinyebụ agụi aụụjekwụrụ ya nye ta ọwụ ကိုယ်လိုတိုင်းမပြင်းမနဲ့သူသဘောတူသူဖြစ်ပုံလေးတွေပေါ့။အမျက်စင်းရဲ့သဘောပဲဆိုတာပေါ့။သိမြင်တဲ့အမှန်တိုင်းသိမြင်တဲ့သမာဓိရှိဥပဒနာသမာဓိရှိလို့ခေါ်ပါတယ်။အဲဒီဥပဒနာသမာဓိရှိသစ္စမိတ္တဖြင့်တက်မြင့်ကျက်ပြည့်စုံသွားလို့ရှိရင်ယုံနာတစ်ပါးချုပ်ငင်းတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတဲ့ မက်ဖို့ဆိုတာဖြစ်ပေါ်လာပါတယ်။အဲမက်နဲ့ရှင်တွဲနေတဲ့သမာဓိကိုမက်ကသမာဓိကိုခေါ်တယ်။ဖို့နဲ့ရှင်တွဲနေတဲ့သမာဓိကိုဖို့သမာဓိဖလသမာဓိကိုခေါ်တယ်။ဒီကသူကြကြပြစ်လိုက်တဲ့အားလေးကိုပြန်ပြီးတော့သင်ញင်တဲ့ဉာဏ်သဘောလေးရှိအဲဒီဉာဏ်သဘောလေးကိုပြစ္ဆုတ်ခဏသမာဓိလို့ခေါ်ပါတယ်။အဲလိုကျမ်းဂန်များမှာ သမတက္ကတာသမာဓိကြီးကသတိပက္ကနာသမာဓိကြီးအရှိ6မျိုးဖွင့်ဆိုထားတယ်။အဲဒီသမာဓိကြီး6မျိုးတဲ့ကအခုဣဒပိက္ခူသမာဓိကြီးဘိက္ခုတို့ဤသာရဏတော်ကသမာဓိကြီးဟာမှန်စွာမြင်မှုခေါ်တဲ့သမာဓိကြီးဟာပါလေလို့ဆိုတော့အခါကဆရာက ဝိပဿနာသမာဓိရှိပဲယူပါတဲ့ဒီလိုဖွင့်ဆိုထားတယ်ဝိပဿနာသမာဓိရှိဤသာရဏကဝိပဿနာသမာဓိရှိဤသာရဏကသာသနာတိုက်ဝင်ယုံကြည်နေတဲ့ယောဂီများသိကြတယ်ရှင်လူယဟန်ပုဂ္ဂိုလ်များပါလေအခုလိုသတိပဋ္ဌာန်တရားအားလုံးကိုဘူမူရာတွေပေါ်တဲ့သုမတကာနုပါဒနာသတိပဋ္ဌာန်တွေပွားလို့ အသဘဝေဒနာတွေစိတ်တိုင်းနဲ့ရှိမှတ်တဲ့ဝေဒနာနုပဒနာသတိပဋ္ဌာန်တွေပွားလို့စိတ်တွေစိတ်တိုင်းနဲ့ရှိမှတ်တဲ့စိတ်ဓာတ်နုပဒနာသတိပဋ္ဌာန်တွေပွားလို့မြင်မှုကြားမှုအစရှိတဲ့သဘောမူရာတွေစိတ်တိုင်းရှိမှတ်တဲ့ဓမ္မနုပဒနာသတိပဋ္ဌာန်တရားတွေသတိပဋ္ဌာန်တရားတွေ၄ပါးကိုပွားလို့ရုပ်သဘောနာသဘောတွေကိုသိဥစွာပိုက်ခြားပြီးယုံနာကြောင်းကျုပ်သည့် အဲဒီမှာတစ်သိသက်ပြီးတော့ကြောက်ကြွဆက်နေပြီးတော့ဖြစ်နေတဲ့ယုံနာတရားတို့ဖြစ်ပေါ်ပြီးတော့ကွယ်ကြောက်သွားကုန်လေ။တခဏချင်းကြောက်ွယ်သွားတာတရားတစ်ချင်းဆင်းရဲဘုံအာဟုတရားမဟုတ်ဘုံကြောက်တရားကောင်းဘုံလေ။ကိုယ်လိုတိုင်းလိုနဲ့သူတို့ဘက်တိုင်းဖြစ်ကုန်လေ။စပြီးတော့ဥပဒနာညာဖြစ်လာတယ်။ဥပဒနာဆိုတာကမမြဲတဲ့ဆင်းရဲတဲ့

ဒါဥပဒနာဆိုလိုက်ခြင်းဖြင့်ကမ္မတက္ကတာသမာဓိကြီးမဟုတ်ဘူးအခြားမေတ္တာသမာဓိကြီးစတယ်မဟုတ်ဘူးဝိပဿနာသမာဓိကြီးယူပါလို့အထက်ကရာဆရာကဒီမှာခွဲခြားပြီးတော့ဗောလေအထူးဖွင့်ဆိုထားပါတယ်အဲ့တော့ယောဂီတရားအထုတ်လို့ကိုယ်တည်းကစစ်ပေါ်ပြီးတော့ပွဲပြောက်သွားဖို့ဘောလိုက်ကြလို့နဲ့ဆင်းရဲဖို့သူတော်တိုင်းကြီးစစ်ဖို့ ကြည့်မြင်တဲ့ဥပဒနာသမာဓိရှိပေါ့အဲဒီသမာဓိရှိအဲ့ဒါဒီသာသနာမှာသာရှိတာရှိကြသမာဓိရှိတဲ့ဤသာသနာကသမာဓိရှိလို့ဆိုလို့လေအဲ့တော့ဤသာသနာကသမာဓိရှိဟာဘု து အကူအညီယူရမယ်ဘာတွေအကူအညီရမလဲယူရမယ့်အကူအညီရဘာလို့ဒီလာတုတ်ကိတာကဟောဒီမကြိုးမပေါက်မပြမကြမပြောက်ရအောင်တောက်လျှောက်သိသိမှု ကိုလို့အိမ့်သိမ့်ကိုခေါ်တယ်သီလဖြင့်အတောက်တောက်ခံရသူဟောဒီဆရာကြီးသီလအတောက်တောက်တာကိုပြောရတယ်သုတနုပိဒါသာဟောဒီသိလျော်သောသိလျော်သောတရားစကားကြားနာခြင်းဖြင့်အတောက်တောက်အကာအကွယ်ရသည်ဟောဒီရှိဒါကိတနုပိဒါသာ

ဝိပဿနာဉာဏ်ဖြင့်အတော့ကြောင့်ကာကွယ်ရသည်ဟောဒီဒီဒီမှာတောက်လျှောက်ကာကွယ်ပြီးတဲ့တရားတွေကတော့ဒီမှာ၅မျိုး၅မျိုးဆိုတာကသီလရယ်သုတရယ်သာจิตသာရယ်သမထရယ်ဝိပဿနာဒါပါပဲအဲ့ဒီ၅မျိုးသောတရားတို့ဖြင့်အတော့ကြောင့်အကာအကွယ်အဲယူရမယ်တဲ့ဒီလိုဆိုပါတယ် အဲ့တော့ဝိဓုယောဂီရဲ့အနေနဲ့အခုလိုသာသနာ့ရိပ်သာရောက်တာမှာတော့ရောက်ရောက်ချင်းဒီဝိပဿနာသမာဓိရှိဖြစ်တာမျိုးတော့မဟုတ်ပါဘူးဒါပေမဲ့လို့ဝိပဿနာသမာဓိရှိဖြစ်ဖို့ရာအတွက်ယူညော်ပြီးတော့သာသနာ့ရိပ်သာရောက်လာကြတာရှိကြတယ်

ယောဂီအဖြစ်ခံရတဲ့အချိန်ကစပြီးတော့လာဥပဒနာသမာဓိယူချလိုက်ယူချလိုက်ယူလိုက်ချလိုက်စိတ္တော်ဖြစ်သေးဘူးဒါမျိုးချလိုက်ချလိုက်တဲ့မျိုးလေးတစ်ပြေးပြေးဖွံ့ဖြိုးဖို့ရအတွက်ပါလေခုနသောသောဘိကပြောခဲ့တဲ့သီလရဲ့သုတရဲ့သာကိစ္ဆာရဲ့သမထရဲ့ဥပဒနာရဲ့အဲ့ဒီ၅မျိုးသောတရားတို့ဖြင့်ရှင်းရောက် တောက်ချောက်ကာကွယ်ရကာကွယ်ရအသောကြောင့်တွေကလုံလဲပြီပြည့်စုံပါပြီဆိုလို့ရှိရင်အသောကြောင့်ခံဖြစ်တဲ့ဥပဒနာသမာဓိတိဟာတပြေးပြေးဖွံ့ဖြိုးတိုးတက်တန်သွားပြီးတော့နောက်ဆုံးဥပဒနာများနည်းရင့်ကျက်ပြည့်စုံပြီးတော့အ ਨੇ ဆုံးဓမ္မတကူရရှိသွားတယ်နော်အဲလိုဓမ္မတကူရရှိသွားပြီဆိုလို့ရှိရင်ဒီမှာ မဲ့ပူအပြီးတွေတော့စားရတယ်ဟောဒီတဲ့တိုးတက်ပြီးတော့အားထုတ်လို့ရှိရင်ဒီတဲ့တိုးတက်ပြီးတော့အစစ်စစ်ပေါ့လေအထက်မဲ့ဟိုတရားတွေရသွားမယ်အထက်မဲ့ကိုသမာဓိဖြင့်ပညာတွေရသွားမယ်ဆိုလို့ရှိရင်တော့ဒါတော့သူပြောပြန်မရှိဘူးပေါ့သမဏကောင်းတာပေါ့အဲ့ဒီလိုမြတ်စွာဘုရားကဥပဒနာသမာဓိရှိမျိုးစိတ် ကိုပြိုးပြီးတော့နောက်ဆုံးတိုးတက်ရင့်ကျက်ပြည့်စုံပြီးတော့အတိအနာတွေသားရတဲ့အဖြစ်အဲ့ဒီတရား၅မျိုးအထောက်အကူယူပြီးတော့ကျိုးစားအထောက်ရတယ်ဒီလိုဆိုလိုပါတယ်ဒီမေကောဘိကဝေသစ္စာယနုကိတာသမာဓိတိတိရောမုတိဖလားသာဟောတိတိရောမုတိဖလားနိသန္တာသာ ပညာဝုဒ္ဓိဖလာကဟောတိပညာဝုဒ္ဓိဖလာနိသံသာသာဒီလိုထုတ်လိုက်တဲ့ဒီခုလိုဟောဒီငါပြဟောခဲ့တဲ့အကြောင်းအင်္ဂါ၅မျိုးကိုဖြစ်ပြီးမြောက်ထောက်ပအသောလျှောက်အကာအကွယ်ခံရတဲ့ဓမ္မတိတိဟာနောက်ပြီဟုတ်ပါမေဖို့သမารိအကျိုးအမြတ် မဉ္ဇဏ်ကသာပြီးတော့ပူညာတိပေါ့လေဒီမှာအပွင့်အတိအကျိုးအမြတ်တွေတဲ့အဲ့ဒါဒီဖြစ်ထွန်းလာနိုင်ပြီတဲ့အဲ့ဒီလိုစကားကိုအဲညီကုန်းချုပ်အဆုံးသတ်လိုက်ပါတယ်အဲ့တော့မြတ်စွာဘုရားကတော့ဒါပဲဟောတယ်သိက္ခကတော့မူလဘာသာခေါ်တဲ့မာဂရပါဠိဘာသာတတ်တဲ့ပုဂ္ဂိုလ်ကြီးဆိုတော့ဒီလောက်ခေါ်လိုက်လို့ရှိရင် အာဤနာလိုက်ကြတယ်ဘုန်းကြီးတို့ဗမာပြည်ကတော့ပါဠိဘာသာကုဘာသာမဟုတ်တော့ကျွန်တော်ပြောရင်နားမလို့ဒီလိုကောက်တက်တဲ့နည်းနဲ့ပြရမယ်ဆိုလို့ရှိရင်လည်းပဲဘုန်းကြီးတို့ပြိဿဘာမှနားလည်မှာမဟုတ်ဘုန်းကြီးကသူရတဲ့ဟာကြီးကြောက်ရွံ့သွားတာပဲဘာမှတတိယတို့နားတဲ့ပုဂ္ဂိုလ်ကြီးနားမလည်ဘူးလို့ဒီလိုဖြစ်ပါပဲဒီတော့ အခုလိုသူတို့ကောင်းတော့လောက်တဲ့တကြီးမြတ်စွာဘုရားရှင်ကိုယ်တော်မြတ်ဟောကြားထားတဲ့ဒေသနာအနဲ့ဒီပဲပို့ပြီးတော့ပေါ်လွင်သင်ကြားဖို့ညာအထကရာဆရာကပါလေဒီလောကီဥမာလေးဆောင်ပြပြီးတော့အတိတ်ကိုရှင်းနှထုတ်ထားပါကောင်းပါလား တော့ဘုရားလက်ထက်တော်ခါကတော့မှပါဠိတတ်တဲ့ပုဂ္ဂိုလ်တွေမပေါ်လို့မထင်ရှားဘူးဒီခါကတော့မြတ်စွာဘုရားပြိဋိဘံစာပြီးနှစ်ပေါင်း200ကျော်300ကျော်လောက်မှာပေါ်ပေါက်တဲ့ကျမ်းပါပဲဒါပဲလို့ဘုရားလက်ထက်ကစပြီးတော့နေဒေသအဲသုလနေဒေသမဟာနေဒေသအစရှိတဲ့ဒီကျမ်းဂန်တွေကလည်းပဲကိုခေတ်ကအထရတာလို့ဆိုရပါတယ်အဲနောက်ပိုင်းကျတဲ့ခါကျတော့အထရတာလို့ပေါ်ပေါက်လာ သက္ကတာကိုယ်တိုင်ကလည်းပဲဒီသုတ်တာလေးကိုလက်တိပဲဒီစင်ရင်သုတ်တက်ကြည့်တဲ့အခါမှာလက်တိပဲကဘာမှပုဂ္ဂိုလ်ရဲ့အနေနဲ့မပေါ်လို့မတင်ရှားတော့ပေါ်လို့တင်ရှားဖို့ရည်လျော်ပြီးတော့ပေါ့လေစိတ်ကြိုးကြီးဥပမာလေးနဲ့ဖွင့်ဆိုထားတာအမှန်ကောင်းပါဣမတပဏ္ဍထတအဝိဘာဝတ္တမရုဓမ္မဒုဇာရောပိတဝါ သမန္တာမရိယာဗန္ဒိတဝါကာလာနုကာလာဥကအာတိစိတ်တဝါကာလာနုကာလာမူလာနုသောတိတဝါကာလာနုကာလာပฏิတာဘာနတိဟာရတဝါကာလာနုကာလာမက္ကတကကာလာလုံစိတ်တဝါအမ္ဘာပရိသကိတောဥရိတောဓတ္တိတောဟောတဲ့ဒါကစပြီးတော့

တရက်ချိုပင်မျိုးကိုတဲ့တရက်ချိုပင်မျိုးဆိုတော့တရက်ချိုပင်အစီပေါ့ဒီဘုန်းကြီးတို့မော်လမြိုင်မှာဆိုလို့ရှိရင်အကောင်းဆုံးတရက်ကြီးကဗာတရက်ကြီးတော့အဲဂျေဇုမိတ်ဟုတ်တယ်မလားဂျေဇုမိတ်တရက်စီဆိုကြပါလို့နော်အဲဂျေဇုမိတ်တို့တရက်စီအစီပေါ့လေဓမ္မတရက်တရက်စီအဲ့ဒီတရက်စီလေး ရောပိတဝါတဲ့ရောပိတဝါဆိုတော့မြည်ကြီးထဲမှာပြုတ်ခံပြီးတော့စိုက်ပြိုးတာဟောကောင်းတော့ပေါက်တာပြိုးလိုက်ဦးတယ်ဘာပဲဖြစ်ဖြစ်သုံးဖို့မြည်ကြီးပေါ့ဖြာပြစ်တော်တဲ့တရားဘာပဲဖြစ်ဖြစ်ပေါ့ဒီမှာစပြိုးလိုက်ပြီပြိုးပြီးတော့ဒီတိုင်းပြစ်ထားလားဒီတိုင်းပြစ်ထားလားရက်ပြစ်တာလို့ပြင်ဘာဖြစ်မလဲဟောမြည်ကြီးပေါ့ ပြိုးပြီးတော့ပြစ်ထားတယ်ဆိုလို့ရှိရင်ဒီပေါ်မှာလူဒီပါလေးလည်းလျှောက်သွားတယ်မလားအဲ့ဒါမလားအဲတပြင်းတတ္တဝါတွေဟောလေကိုယ်တို့ဝက်တို့နွားတို့ဒါတွေဆက်ဆန်းသွားလို့ရှိရင်အဟံတားလေးရမရှိဘူးအကာကွယ်လေးရမရှိဘူးဆိုလို့ရှိရင်ဘယ်လိုပြစ်သွားမလဲကိုပြေးရကြုံနဲ့ပါတော့မလားအစုနင်းဖြေလိုက်လို့ရှိရင်ပြည့်စုံသွားနိုင်ကြရှိတယ်မလားဟုတ်တယ်မလားအဲ့တော့ပြုတ်ထားတဲ့တရက်စီရဲ့နေရာပါဝင်ခြင်းဟာတဲ့ပါဝင်ခြင်းကဘာလို့ရလဲ သမတမရိယာဗန္ဒိတဝါအဲပြုတ်ထားတဲ့နေရာလေးပတ်ပတ်လေကပါဘာလို့ဆန်ဆက်ရလဲဒီလိုမလားအဲဒီကြေကြေချာမဟုတ်တော့မှပေါ့လေဒီနေရာမှာတိတ်ကျူးထားတဲ့နေရာပဲဆိုရင်အမှတ်သားလေးတစ်ခုပြပါလားဟုတ်တော့မလားအဲ့ဒါခံခတ်ပါတဲ့ တော့တရားတင်ခုနဒီစုမိတ်တရားစုမျိုးလေးညီကြီးပေါ်ချပြိုးလိုက်ပြီးဘုံဘုံချသိလို့တဲ့တဏှာမှာချပြိုးလိုက်ပြီးပြိုးပြီးတော့သူ့ရဲ့ဝန်းကျင်မှာခန္ဓာခတ်လိုက်ပြီတဲ့ခန္ဓာခတ်လိုက်ပြီဆိုတော့အဲခိုင်ကတ်တဲ့ခန္ဓာခတ်လိုက်ပြီဆိုလို့ရှိရင်ခုနအနောက်ဆက်ကြီးလာပါမလားမလာတော့ဘူးဟောဟုတ်တော့မလားအနောက်ဆက်အနောက်ဆက်ကြီးကကာကွယ်ပြေးတာဟဲ့ ဒီအမှားသားလေးပြလိုက်လို့ရှိရင်လူတွေတို့ချင်းဟောဒီနေရာစိုက်ကျူးထားတဲ့နေရာပဲဒါမလျှောက်ပြင်ဘူးဆိုပြီးတော့ရှောင်တိတ်သွားလို့မှာအဲ့ဒါမလားတကယ်လို့အမှားသားလေးတော့မလို့ကြည့်ဘူးဆိုလို့ရှိရင်အဲ့ဒီကပြတ်သားသွားလို့ရှိရင်ခုနရဲ့အစီလေးပေါ်မှာတဲ့နင်းလို့ရှိရင်တခါနဲ့တခါနဲ့ဆိုတော့နင်းမှပြတဲ့ခါကျတော့ဒီစိုက်ကျူးထားတဲ့ပြည့်စုံမျိုးကဘယ်လိုဖြစ်သွားမလဲအစီကြီးဖြစ်သွားမှာပေါ့ဟုတ်တယ်မလားအဲ့တော့သူ့ရဲ့ဝတ်ကျင်ပါ အမှားအသားခြံကလေးသုံးဖို့ခိုင်ကနဲ့ခြံကလေးခတ်လိုက်တဲ့ဒီလိုဆိုတာဘုန်းကြီးတို့မော်လမြေကပုဂ္ဂိုလ်တွေကအများအပြားဥယျာဉ်ခြံကြီးနဲ့မကင်းကြပါဘူးပန်းကြတို့ပိဋိကြတို့ပါလေအဲဒီခြံကြီးနဲ့မကင်းကြပါဘူးမြို့ပေါ်မှာနေတဲ့ပုဂ္ဂိုလ်တွေဖြစ်စေကမူခြံနဲ့မိတ္တတွေတော့ အထူးမလေ့လာရပဲနဲ့ဒီအကြောင်းလေးတွေကတော့သိနာနိုင်ကြပါလေပြီးတော့လည်းပဲလူတွေအနေနဲ့ကစိတ်ကူးကြီးတာဘယ်လိုဝါသနာပါလဲမသိဘူးတတိယစိတ်ဝါသနာပါကြတယ်ဘုရားတို့လည်းဒီလိုပဲငယ်ငယ်လေးရပဲဒီစိတ်ကူးကြီးဝါသနာပါတော့တတိယဆောင်လည်းပဲအကဲခတ်တယ်အကဲခတ်တော့နားလေသိသလောက်နဲ့နားလေပါဟောဒါရီကဒီလိုလုပ်ရတာကိုဆိုတာအမှတ်တမဲ့လည်းမနေဘူးသမန္တမရိယာရဗာလိတဝါ ခုနယဇုမိတ်တရက်စီတဲ့စိုက်ပြိုးထားတဲ့နေရာရဲ့ဝတ်ကျင်ပါတဲ့ထိုင်ကနေဆံကလေးဖတ်လိုက်ပြီတဲ့ပြီးပါလားနောက်ပိုက်ပါလို့ရမလဲကာလ ानु ကာလဥဒကအာတိစိတ်တပါယံခယံခရေသွန်းချမ်းပြရမယ်ဒီလိုမလားရေသွန်းချမ်းပြရမယ်ဘာဖြစ်လို့ရေသွန်းချမ်းရတာလဲ ထောက်တိုက်ခဲထားလို့ရှိရင်ဒီအစီကအစူရမရဘူးဆိုလို့ရှိရင်အစီထဲမှာရှိနေတဲ့ခန္ဓာမျိုးလေးဟာဘယ်လိုဖြစ်ညောင်လေးတွေပါလိမ့်မယ်ဖက်လာနိုင်မှာမလားဆက်ဘူးပါတော့အစူရပေးရတယ်နော်ဆိုတာပေးရတယ်ပြီးတော့သူထိုက်တာကလည်းမြေဩဇာခေါ်တဲ့ခန္ဓာဝဲပေါ့ဒီမော်လမြိုင်ခေါ်တော့ဝဲခေါ်တယ်အဲ့ဒါမလား အများခေါ်တော့ဒီဩဇာထိုက်တာမလားဒီဩဇာလေးတွေ့ရတယ်ပဲဒီထဲပါသွားပါတယ်ဟုတ်ကဲ့လားယက္ခယက္ခတဲ့တင့်တယ်လို့ရေလည်းပဲလုံးပြရမယ်ဒါတစ်ပိုင်းနော်ဒီကမှာဝိပဿနာသမာဓိကြီးမြို့ချထားတာကဒါကအစီတယ်လိုက်ပြီမြို့ချသွားပြီအဲဒီမြို့ချသွားတဲ့ပုံမှာပထမပိုင်းကပါတော့ခြံကတ်တာပထမပိုင်းနော်နောက်ဥပမေယနဲ့ခိုက်ကြရမယ်ဘုန်းကြီးတို့ ယထာယကဒီသုံးလောက်ပြရမယ်တဲ့ဒါဒုတိယတော့ဖြစ်သွားပြီကာလတုကာလမူလာနိသောတိတဝါတဲ့သုံးလောက်ပြလိုက်တော့အဲဒီကလူလက်ခေရအမြောင်ကလေးဖြစ်လာပြီမလားညောင်လေးကနေပြီးတော့တော့တပြေးပြေးဖုံပြိုးပြီးတော့အမြင့်ကလေးကလည်းတွဲလာပြီနော်ဟုတ်လားအမြင့်ကလေးကလည်းတွဲဘောကအညောင်ကလေးကလည်းတပြေးပြေးတက်တက်တက်တက်ပြီးတော့တော့ဗာပြည့်တော့အရွယ်ကလေး အတက်ကလေးတွေအခက်ကလေးတွေရတာဟုတ်လားတဖြည်းဖြည်းဖြစ်လာရဟုတ်လားဖြစ်လာတယ်ဖြစ်လာတော့အောက်ကအမြင့်ကမြည်ကြီးတွေ့ပြီးဆိုလို့ရှိရင်မြည်ကြီးကကြက်နေတဲ့အခါမှာဒီအမြင့်ကလွတ်လွတ်လပ်လပ်သွားနိုင်ပါရဲ့လားအမြင့်လွတ်လွတ်လပ်လပ်မသွားနိုင်ဘူးဆိုလို့ရှိရင်ဒီအပြင်ပုံမျိုးနိုင်ပါမလားအဲတော့ဒီတော့မြင့်ကအစကြာပြီးတော့ဆက်တဲ့အမြင့်တွေကမြည်ကြီးပေါ်ပါ အကုတ်မကောင်းဘူးအတွေ့မကောင်းဘူးဆိုလို့ရှိရင်အဲ့ဒီစိတ်တွေဟာညံညံကိစ္စတုံးတယ်ဒီလိုမလားအဲ့တော့ရေလုံးမြစ်ကအစပြီးချာပြီးတော့ထွက်တဲ့အမြစ်တွေလွတ်လွတ်လပ်လပ်ကြီးသွားဖို့ရအတွက်ညီကြက်ရပါလို့ပြရတော့ဒီရင်းကလေးပေါက်ပြားလေးနဲ့ပေါ့လဲတော့မလားဆက်ဆော့ပြရတယ်မလားသေးတာဒီလိုမလားညီဆော့မပြလို့ရှိရင်ဘယ်လိုဖြစ်တာလဲဒီဖြစ်တယ်ကြက်ပြီးတော့ အမြစ်ကအတွေ့အကုတ်မကောင်းဘူးဟုတ်တယ်မလားအတွေ့အကုတ်မကောင်းဘူးဆိုလို့ရှိရင်ဘောကအထက်ကြီးအလက်ကြီးအရွက်ကြီးလည်းဟောပြလို့မရှိဘူးမလားကြာတော့ဒီအရွက်ကဝါဖန့်ပြီးတော့ကုတ်ပြီးတော့ဘောလေဟုတ်တယ်မလားကိုယ်ကောင်ကိုးကြလို့လို့ဘာလို့လို့ဖြစ်ပြီးတော့ဟောမသိတဲ့အနေမျိုးလည်းရောက်သွားတယ်ဟုတ်ကဲ့လားအခုဘုန်းကြီးတို့ဥတ္တမယုံကြားတဲ့ဝါမာစီကျောင်းတော်ကြားကဟွန်းပါလေ နေ့စဉ်လေးရှိတော့မြေဆွမပြီးတဲ့အတွက်အရစ်ကလည်းလွတ်လွတ်လပ်လပ်မသွားတော့မြေကကျက်ပြီးတော့ဝင်ရောက်တာကလေတော်တော်ပွင့်တယ်နောက်တော့မြေကျက်သွားတဲ့ခါကျတော့အပွင့်ကြီးတစ်ပြေးကြီးနည်းနည်းနည်းနည်းသွားတယ်ဟုတ်လားဒါဟာအောက်ပိုင်းကအမြင့်ကလည်းလွတ်လွတ်လပ်လပ်မသွားပြီးတော့တဲ့ဝဲကလည်းပဲမထက်ရမို့လားရတော့ရှိတော့ရှိပါလေဒါပေမဲ့ဝဲမပါဘူးအဲ့လိုဖြစ်သွားတယ်အဲ့ဒါဝဲလေးထက်တာထက်ပြရတယ်အလောတော့ အဲပင်ရဲ့အစီကအမြင့်ကလေးတွေလွတ်လွတ်လပ်လပ်သွားအောင်သွားရအောင်ဆိုပြီးတော့ဒုက္ခလေးပြင်းကလေးပေါက်ပြားလေးနဲ့ဆက်သွားပြရတယ်။ဆက်ပြီးတော့မြည်ကြီးရပွားပြီးတော့ရေလောက်မြစ်ကအတဘေးချာပြီးတော့ဆက်တဲ့မြည်ကလေးရဘယ်လိုဖြစ်သွားတော့လွတ်လွတ်လပ်လပ်သွားနိုင်ပြီလား။အမြင့်လွတ်လွတ်လပ်လပ်သွားနိုင်ပြီဆိုလို့ရှိရင်အမြင့်တွေမှဖွံ့ဖြိုးရတဲ့စိတ်တွေဟာခေါလားအခက်ကြီးအလက်ကြီးအရွက်ကြီးဝေးချာချာဖြစ်လာမှာမလား။ နောက်ကုသိကုလာပဲပွင့်ရင်ပွင့်လာပဲကုသိပြီးလာပဲဒီလိုမလားအဲအမြင့်ရဲ့အမြင့်ကိုလည်းပဲတော့မဟုတ်အမြင့်ရဲ့ဘေးကမြေကက်တွေကိုလည်းပဲတရွေ့ပေါက်ပြစသည်လို့ဖြင့်လိုသလိုတဲ့ရခါရခါဆွပြရမယ်ဟုတ်လားအဲအပင်ကလေးကြီးတစ်ပြေးကြီးခုံမျိုးလာတယ်ခုံမျိုးလာပြီဆိုတော့လေအတော့ကလေးကြီးကဖြစ်ညာလို့လားဘာလို့ဖြစ်တာတော့ ပို့ကြတယ်ဟုတ်လားဒီပြင်းနေစားပြင်းတောက်ပြင်းနေဆိုဟောဒီပိုးနေရပြီဘယ်လိုပဲရောက်လာမှမသိဘူးတပတ်ဆက်ကြည့်လို့ကျင်လည်းပဲအဲ့ဒီလေသမားတွေတောင်သူဦးကြီးတွေဟာအဲ့ဒီပိုးတွေကိုထင်နေရတာမတက်တာဘူးရာသမားတွေလည်းဒီတိုင်းပါပဲဆံသမားတွေလည်းဒီတိုင်းပဲဟောပိုးကြပြီပိုးကြပြီဆိုတော့ဘာလို့ရလဲပိုးတွေအခုခေတ်တော့ဘုဒ္ဓစီတီဆက်ရတယ်ဟုတ်လားဘုဒ္ဓစီတီဆက်ရတယ်ဟုတ်လေဒါဒါစိုက်ပြိုးရေး စကြွေရာမှာအဲသိပ္ပံကြီးတွေကအမနာသုံးကားနေတော့ဘုဒ္ဓခုကြီးဆန်းရတာဟောနည်းလို့ရှိရင်တော့လက်ကလေးနဲ့ပါဠိနဲ့ကောက်ချက်ကြည့်ရတာပေါ့ဆောက်ချက်ကြည့်ရတာဟုတ်တယ်မလားကာလနုကာလပဋိဒဘာနတိဟာရတဝါယံခာယံခာလည်းပဲစိတ်ပြုတ်ထားတဲ့ခုနဖွံ့ပြိုးစအပင်လေးတွေပေါ်မှာပို့ကြတတ်တယ်ကြတဲ့ကိုယ်ကိုလည်းပဲမလုပ်ပါဘူး သေချာပြစ်ပါကျန်ကတော့တပ်ပြပါတော့မပါဘူးတမသေချာပြစ်ပါပဲပါတယ်ဟုတ်လားဒါတော့တင့်ရော်ကြီးနဲ့ဒါသေချာပါပေါ့လေဒါလို့လို့လောက်ပါပေါ့သေချာလိုက်ပြီသေချာလိုက်တော့ကိုယ်အကြမခံရဘူးဆိုလို့ရှိရင်ဒီသိတဲ့ဘယ်လိုနေမလဲဒီလည်းပဲအလောတော်လောင်းတယ်ဝဲလည်းပဲအလောတော်ကျွေးတယ်ရခါရခါလည်းပဲဒီတော့မြစ်ကအစ ဒီချာပြီးတော့ထွက်တဲ့အမြစ်တွေမြေကြီးပေါ်မှာအကုတ်ကောင်းအောင်အကုတ်ကောင်းပြီးတော့အထက်လက်အရွက်ဝေဝေသာသာလေးနဲ့ကွန်ပျူစင်တာဖို့ညာတွေ့တာလည်းလုပ်တယ်ရကရကကုနာပိုးတွေကြလာပြီဆိုလို့ရှိရင်ကြလာတဲ့ပုဂ္ဂိုလ်လည်းပဲသိလျော်ရင်းနဲ့ပယ်ရှားပြီးဟောအနေလွတ်သွားဘူးလားအနေလွတ်သွားတယ်ဟုတ်လားအဲသင်ကြားတဲ့ပိုးတွေဟောဒီလား ဒါကြီးလောက်ရတာပေါ့အဲ့တော့အဲ့ဒါလောက်ပြီးလို့အန္တရာယ်တော့လွတ်တလောက်တော့ရှိတယ်ရှိတယ်ရှိနေမယ်လို့ဘုန်းကြီးတို့ဝင်နေလေဟိုပြင့်နေဒီကူရတဲ့အနောက်ချက်ဖြစ်တာဟုတ်လားဒီကူရကြီးအပြင်လေးပေါ်ကြပြီဆိုလို့ရှိရင်တော့ဘာလို့ကြတယ်သူကအိမ်ဖွဲ့တယ်အမြင်လေးတွေထုတ်ပြီးတော့အိမ်ဖွဲ့တယ်ဟုတ်တယ်မလားအိမ်ဖွဲ့လိုက်ပြီဆိုလို့ရှိရင်သူ့ရဲ့အမြင်အထိုက်ခါရလို့ရှိရင်ဘယ်လိုမြင်လဲဒီတင်ဟာ သိပြီးတော့မကုန်ရိုးလာဘူးကောဟုတ်လားအရေးကြီးတယ်ဒီပုဂ္ဂိုလ်ကြီးကထုတ်တဲ့အားလည်းပဲအစိတ်ကြီးပါရင်လည်းပါရင်လည်းပါပါတော့ဒါတော့ပြောနိုင်ပုဂ္ဂိုလ်ကအစိတ်ကြီးတဲ့တရားပါပဲဒီကိုအမြင်လေးတွေတဲ့သူတို့ကဒီမှာတခြားပိုးကောင်လေးတွေဖောက်ဖို့ရဆိုပြီးတော့သူတို့ပိုက်ကူကြီးပေါ့လို့ဆိုတာလုပ်တယ်လုပ်ပြီဆိုလို့ရှိရင်တော့အဲ့ဒါကထိုက်ထားကြတော့နည်းနည်းလေးများများထိုက်ထားလို့ရှိရင်တော့အဲ့ဒီပင်လည်းပဲ ဒါလည်းပုံပြောပြဘူးပုံပြောရင်တော့ပုံပြောပြဘူးဟုတ်လားအဲ့တော့ဘာတော့မလဲအမြင်လေးတွေဒါလည်းပဲပယ်ရှားပြရပါဟဲ့ဟုတ်လားကာလနုကာလမကတကကာလလုံစိတ်တဝါရံခါရံခါသိမှုလေးရလည်းပဲသူအမြင်လေးတွေဖြစ်တင်ပေါ်မှာကြာရောက်ပြီးတော့ဖြစ်တင်ဆိုင်သွားအောင်လုပ်တတ်တယ်အဲ့ဒါရင်းလည်းပဲပယ်ရှားထုတ်တင်ပြပါတဲ့ဒီလိုဆိုနေတယ် အမြင်ကတော့ဘာမှသူကဟုတ်လာတယ်လို့မဟုတ်ပြီလေလို့ဘာမှမဖြစ်တော့ဘူးလို့မြင်ရပြီလေလို့သိပင်မှာတော့သိလိုက်ရဲ့ဒီတော့ဟုတ်လားဘုရားတို့ကြည့်လေကန္တာကိုယ်မှာအမနာစိတ်မှု့ရဲ့အစိတ်ပိုင်းကိုရှိတယ်မျက်စိတို့နှာခေါင်းတို့နားတို့အမနာစိတ်မှု့ရဲ့ဟုတ်လားအဲနားတဲ့နေရာမှာကိုယ်ပေါင်းတည်းတည်းကဝင်သွားပြီဆိုဘယ်လိုနေရော အမှန်တရားခက်တာဟာလားအကောင်းရတော့သေးသေးလေးပါပဲဒါပေမဲ့တိတ်နေရခက်တာပဲမျက်စိရဲ့ညာကိုပုံပုံလေးပေါ်နေဘာမှကြည့်ကြတာမဟုတ်အမုံလေးဝင်သွားပြီဆိုလို့ရှိရင်ခုလူခုလူနဲ့တဲ့နေရခက်တယ်တကယ်မလားခက်တယ်နှာခေါင်းလည်းဒီလိုပဲအမုံလေးတွေဘာလေးဝင်သွားပြီဆိုတော့တိတ်နေရခက်တာဘုန်းကြီးတို့ကကိုယ်တိုင်သိနေတယ်ဒီဟာသာပိတ်တဲ့ယောဂနာရှိတဲ့ယောဂရှိနေတော့သူများတွေရည်ကြီးပါရည်တဲလို့ရှိရင်လွတ်တဲ့နေရာကြီးရတယ်ကိုယ်လည်းလည်းပဲတကယ်ရှိမလဲဘူး လဲလို့ရင်လည်းနှာခေါင်းပိတ်ပြီးတော့လဲရတယ်လဲလို့နှာခေါင်းလည်းပိတ်ပြီးပိတ်ထားတာမရှိဘူးဆိုလို့ရှိရင်တော့အပုံလေးတွေကဝင်လိုက်တာနဲ့တခါလဲနှာခေါင်းကရကြည်ရကြည်ရှိတယ်ခက်ရှိရတာဘာမှပြစ်လောက်တာမဟုတ်ဘူးအပုံလေးတွေကဟုတ်လားအဲတော့အမြင်ကတော့အထင်ကတော့ဘာမှမပြစ်တော့ပြင်လေလို့အရေးပါတဲ့စိတ်မွေးခုနကိုယ်ငါအစိတ်ပိုင်းလေးတွေမှာဝင်ရောက်သွားပြီဆိုလို့ရှိရင်စိတ်အနေထက်တာ စိတ်ရှိလိုက်တာပဲခုနပြည့်ကိုမြင်လေးတရားလည်းအမြင်တော့ဘာမှမဟုတ်လာပြီလေတို့ရှိလိုက်တာပဲသိတယ်မှာဟုတ်လားအဲဒီလိုတွဲနေတဲ့ပြည့်ကိုမြင်လေးတွေကိုလည်းပဲရခါရခါသုတ်တင်ပေးပါတဲ့ဒီလိုဆိုလိုပါတယ်ဒီနောက်ချက်ကြီးကျင်းမသွားဘူးလားနောက်ချက်ကြီးကျင်းသွားတယ်ဟုတ်လားသုတ်တင်ပေးပြီးတော့အမ္မာပရိသတ်ကြီးတော့ကုဋီတော်တတ္တိတာဘောတဲ့ အဲ့ဒီတရက်ပြင်မြို့ပြုတ်ထားတဲ့တရက်ပြင်စိုက်ပြိုးတဲ့ဥယျာဉ်မှုယောက်ျားတန်ပြထားပြီးတော့ပေါ့လေဒီအနေတည်းပဲရှင်းရတယ်တဲ့အားရဆရာကမှပြတာစိုက်ပြိုးဥမှာပြတာနော်စိုက်ပြိုးဥမှာပြတာအနာကောင်းပါလေကဲဘုန်းကြီးတို့ဥပမာဏနှိုင်းရှင်ရောက်မယ်ဥပမိယနှိုင်းရှင်ခံရ နှမျိုးပေါ်ကိုရှင်တွဲပြီးတော့ကြည့်ကြတော့ဟုတ်လားသတ္တယပုရိသတမရုဓမ္မဒီသရောပနာဝိယဥပဒနာသမာဓိတိတထပါဥပမာနဲ့ဥပမေယနိုင်ရှင်ပြီးတော့ပြမယ်ခုနဥယျမှုပေါ့လေဥယျမှုယောက်ျားရဲ့တရက်ချုံရင်မြို့စတင်ပြိုးခြင်းနဲ့ဗာနဲ့ဒီလုံးဝေတို့ ဘုရားသာသနာတက်ဝင်ယုံကြည်နေတဲ့ရှင်ယဟန်ပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်သာသနာတော်ကြီးနဲ့ကြုံကြရလို့နိုင်ရင်တွေ့ဒါနမှုသီလမှုအတုပဘာဝနာမှုလောက်နဲ့မပြီးသေးဘူးယုံနာသဘောတရားအမှန်တွေကိုသိပြီးတော့သူတို့ရဲ့မျက်စိရဲ့သဘောပဲဝိပဿနာဉာဏ်နဲ့ဖြစ်ဖို့ဒီမှာတစ်ဆင့်ဆက်ပြီးဝိပဿနာဉာဏ်နဲ့ပြည့်စုံပြီးတော့ ဒီဘုရားပါလေတမက်ကိုရစီပြီးတော့မတိဘူဒီကိုစားဖို့အရေးကြီးတယ်။ဓမ္မသာလူကြီးကျွမ်းလာပြီးတော့သာသနာတော်ကြီးနဲ့တွေ့ကြအောင်ဆိုလက်တယ်ဆိုတဲ့ညီယောက်တဲ့နဲ့ဥပဒနာနဲ့ပတ်သက်တဲ့ပฏิပဌာန်နဲ့ပတ်သက်တဲ့တရားစကားတွေကြားလို့တရားတရားတွေဖြစ်ပွားပြီးတော့အထုလို့လည်းသံတနဲ့အခုကမ္မထာဌာနယောဂီရှင်တွေရောက်လာကြတယ်နော်ဟုတ်ကဲ့လား အဲယောဂီချင်းနဲ့ရောက်လာကြတဲ့ပုဂ္ဂိုလ်နဲ့ဗာနဲ့ဒီလိုကလာပြည့်စုံရင်မျိုးစိုက်ပြိုးတဲ့ဥယျာဉ်ချင်းကပြီးရဲ့နော်ဟုတ်ကဲ့လားအဲ့တော့ဥယျာဉ်မှုစတင်ပြီးတော့ကလာယသုမိတ်တရားသူမျိုးလေးထားလိုက်တာနဲ့ဗာနဲ့ဒီလိုဝိပဿနာတရားအားထုတ်မယ်လို့ညွှန်ခြင်းနဲ့ပေါ့လေအမဂတိလအခြေတည်ပြီးတော့ဝိပဿနာတရားတွေ အထုတ်တဲ့နည်းတွေနာကြတယ်နာကြတဲ့ချိန်ကစပြီးတော့ဒီမှာအဲဥပဒနာယောဂီဖြစ်မသွားဘူးလားဝိပဿနာဉာဏ်တော့သူ့မှာတော့ဖြစ်တော်ဖြစ်ပြီးဒါပေမဲ့လို့သူဘယ်လိုခေါ်မလဲဥပဒနာယောဂီလို့ခေါ်မှာပဲဥပဒနာသမာဓိရှိမျိုးစိတ်ချသူလို့ဒီလိုခေါ်မှာပဲမလားဟုတ်ကဲ့လားဒါအခြေခံနော်အခြေခံကဲဥပဒနာသမာဓိရှိမျိုးစိတ်တွေချလိုက်ပြီဟုတ်လားချလိုက်ပြီ ီလကလည်းပဲဓမ္မယူပြီးဒီတော့သီလကပဲအတွက်တော့သီလကပဲအတွက်တော့ဟင်သီလပဲအတွက်တော့စေတသာသမာဓိပညာတရားတွေနိမိတ်တဏ္ဍာမှာလွယ်လွယ်နဲ့ဖြစ်ပွားဖို့ညာအမာကံဆိုတာရှိရတာမလားအမာကံရှိဖို့ဆိုလို့ရှိရင်စေတသာသမာဓိပညာတရားတွေယူလို့ရနိုင်မှာမလားမရနိုင်ဘူးပေါ့ဒီတော့ ထက်တန်းစားဖြစ်တဲ့သမာဓိပညာရရှိရေးအတွက်ရှင်းဥစွာသီလရမှာခံယူလိုက်ရတယ်။ရဟန်းတော်များမှာဆိုလို့ရှိရင်ရဟန်းတော်လိုက်ပေါ့မလောက်ကောင်းမပြောကောင်းနဲ့ပြည့်ရတဲ့စိတ်တွေကကြောင်ကျင်တဲ့ပါဠိမောသံဝါဒသီလတွေပြည့်စုံရတယ်။ဟုတ်လားဒါတွေမလောက်ကောင်းဘူးဆိုလို့ရှိရင်အတိဘောလေးတရားသာကြောင်ရတယ်။ဒါတွေမပြောကောင်းဘူးဆိုလို့ရှိရင်လည်းအတိဘောလေးတရားသာဒါမပြောဘဲနဲ့ကြောင်ရတယ်။ကြောင်လိုက်တော့ ဘလောက်ကောင်းပြောကောင်းနေရာတွေကြောင်းလိုက်တော့ကိုမှုလုပ်မှုတွေရှင်းကျင်မသွားဘူးလားဘုန်းကြီးတို့တို့ကြောင့်များမှာဆိုလို့ရှိရင်အနည်းဆုံး၅ပါးတိလပေါ့လေဟုတ်လားကာမှုမှာရှောင်ကျင်တာကိုမှုမှာရှောင်ကျင်တာအဲမိစ္ဆာသာရအကုန်ပိုင်းတဲ့ကောင်ကာမဂုဏ်ကိစ္စတွေမှာဟောဟောကြီးကြီးမှရှောင်ကျင်တာလိညာပြောခြင်းမှရှောင်ကျင်တာလူကြီးစေတတ်တဲ့ အဲစီဝါတွေကိုပြီးဝဲခြင်းမှာစောင့်ကျင်လာတာအနည်းဆုံး၅ပါးသီလမနော်အဲ့တော့ဓမ္မတော့အရှင်ကြီးအားထုတ်တဲ့ယောဂီများအနေနဲ့ဒီလိုဆိုတော့ဘုရားကြီးအသိကသမတ်ချက်ရပါတော့စိပါသီလဟုတ်နော်စိပါသီလဒီအမွန်းနေသီလတွေပေါ့၅ပါးသီလပေါ်မှာပေါ့လေအဲကျန်တဲ့ဟာတွေကတော့အမွန်းနေသီလတွေပေါ့အဲ့ဒီသီလသောက်တည်တောင်းနေကြတဲ့သီလတွေယဟန်လည်းပဲယဟန်လိုက် သူတို့ကြောင့်လည်းသူတို့ကြောင့်လိုက်မကြို့မပေါက်မကြမပြောက်ရအောင်ထိမ့်သိမ့်ဆောက်ဆောင်နေတာအဲ့တော့ထိမ့်သိမ့်ဆောက်ဆောင်နေတော့ကိုမှုတွေသင်ကျဲမနေဘူးလားနှုတ်မှုတွေရောသင်ကျဲမနေဘူးလားဟုတ်လားအဲ့တော့သင်ကျဲနေတော့ဒါခုနဥယျင်ဥယျင်စိုက်ကျိုးတဲ့ပုဂ္ဂိုလ်ဥယျင်စိုက်ကျိုးတဲ့ယောက်ျားမိမိ တေးချိုပင်မျိုးလေးချလိုက်တော့အဲ့ဒီရဲ့ဝန်းကျင်မှာခိုင်ကနေဆံလေးခတ်တန်နဲ့တူတယ်တဲ့လုံးမဟုတ်လားမရိယာကဗန္ဒနာဝိယသီလေနအလုတ်ကနနာတဲ့ဟုတ်လားသီလေနအလုတ်ကနနာသဗ္ဗိကောင်တိန်ထားတဲ့မပြတ်မပြတ် သင်ကျဲနေတဲ့ဒီလဖြင့်ရှိမြောက်ထောက်ပံ့ခြင်းဒီဝါတောက်တောက်ကာကွယ်ခြင်းဒီမရိယာရဗန္ဒနာဝိယတရက်ချိုမျိုးဤဝန်ကျင်၌ခိုင်ခံသောခံခါခြင်းနဲ့ဒီဤဟုတ်ပါလားခံခါတာနဲ့ဘာနဲ့ဒီလိုတော့ဟမ်သီလဖြင့်တောက်တောက်ကာကွယ်ခြင်းနဲ့ဒီလေဟုတ်လား ဒီလားဖြင့်ဆောက်ဆောက်ကာကွယ်ခြင်းတဲ့ဒီလိုဆိုပါတယ်။ဒါတောက်ပြီးတော့မြင်ရတဲ့ဒီလားတွေကိုလက်ပြီးရဲ့မစင်ကြဘူး။ကြက်ပြန်နေတယ်ဟုတ်လားမလားကျိုးတယ်ပေါက်တယ်ကြားတယ်ကြောက်တယ်ဆိုလို့ရှိရင်ဘယ်လိုနေမလဲခံမလုံတော့မဖြစ်တာဘူးအနောက်ဆက်တွေဝင်မယ်မဟုတ်လားဟုတ်လားခံမလုံတော့အဲဒီပေါ်မှာခွေးတွေပြတ်သွားဝက်တွေလည်းပြတ်သွားလူတွေလည်းပြတ်သွားနွားတွေလည်းပဲတော့ပြတ်သွားနေချင်းတကြွတာတွေကဘယ်လိုဖြစ်သွားမလဲ မျိုးပြက်သွားမှာပေါ့ဟုတ်ကလားမျိုးပြက်သွားတယ်နော်ဒါတော့အနောက်ချက်ဒီချိန်တော့အဲ့လိုမျိုးပြက်ရအောင်ပြုတ်ထားတဲ့တည့်တင်ရဲ့ငွင့်ကျင်မှာခိုင်လန့်နဲ့ခံကလေးခတ်တယ်လို့တဲ့သီလခံကလေးခတ်လိုက်ပါဒီပါလည်းလူလိုက်ရဟန်းလိုက်ရဟန်းလိုက်သီလတွေကိုကိုနှုတ်နှမျိုးကိုထိမ့်သိမ့်ဆောက်ဆောက်တဲ့သီလ အဲ့ဒါကိုဘုန်းကြီးဆောက်ဆောက်ပါဒီလိုဆိုတဲ့ဟုတ်ကဲ့လားအဲ့ဒါသီလလောကိတာခေါ်ပါတယ်ကြည့်ဘုန်းကြီးတို့ဆိုရမှာကိုနှုတ်ဆောင်ကြည့်မှုသီလဖြစ်ကာကွယ်ဆောက်ဆောက်ရတာကသီလလောကိတာနော်ဆက်ဆိုရမယ်ဘုန်းကြီးကဗမာလိုပဲဟိုမှာလင်္ကာတော့မလုပ်တော့ပါဘူးလင်္ကာဆိုလို့ရှိရင်ဒိဋ္ဌိအပြည့်ဝရကြမှာရမှာပဲဒီတော့ဗမာလိုပဲ ရကပြေမဲ့ဆူကြပါလို့ရကပြေလေးဒီမှာစီရင်ထားတယ်လိုက်ဆိုရမယ်ကိုမှုလုံးမူအဲကိုလုံးတောင့်ကြီးမူသီလဖြင့်ကိုလုံးတောင့်ကြီးမူသီလဖြင့်ကာကွယ်စောင့်ရှောက်ကြတာကသီလလုပ်တဲ့ဟိတာ ကိုကိုနှုတ်ဆောင်ခြင်းမူသီလဖြင့်ကာကွယ်ဆောက်ရဆောက်ရှောက်ရတာကသီလနှုတ်တဟိတာကိုနှုတ်ဆောင်ခြင်းမူသီလဖြင့်ကာကွယ်ဆောက်ရှောက်ရတာကသီလနှုတ်တဟိတာသက်ဆုံး ဘူးဟုတ်လားဒီတော့နောက်တစ်ခုတက်ကြပြီဒုတိယအကာအကွယ်ဆောက်ဆောက်ကြောင်းတရားကသုတ္တဟုတ်လားသုတ္တလုံးတဲ့ဟိတာသုတ္တလုံးတဲ့ဟိတာသုတ္တဆိုတာကသူကအမျိုးရှိတယ်အာဂမသုတ္တနဲ့အဓိကမသုတ္တအာဂမသုတ္တဆိုတာကသာပေပေါ့ ဗုဒ္ဓသာဟုသင်ပြောတဲ့တရားစကားနာကြားမှုပေါ့လေလေ့လာမှုသင်ကြားမှုအာဂမသုတလို့ခေါ်တယ်အခုဘုန်းကြီးတို့တရားနာရောက်လာအဲတရားထုတ်ဖို့ရောက်လာတဲ့ပုဂ္ဂိုလ်တွေကရှိဦးစွာသီလခံယူပြီးတော့တရားအထုတ်ကိုမနာကြရဘူးလား အဲ့ဒါပါလေတရားတော်ကိုနာကြတော့တရားဆိုတာဒီလိုအားထုတ်ရတယ်ဆိုတာသိမသွားဘူးလားအတိလာလုပ်ကြည့်တာလုပ်လိုက်တာနော်ဟုတ်လားကြားနာရတော့ဒီတိပဋ္ဌာန်ရဲ့အကျိုးတွေလည်းပဲထက်တာမျိုးမသိဘူးလားဒီကတရားတရားလေးတွေရှင်းမသွားဘူးလားတရားတရားလေးတွေလုံးကြလာတယ်နော်ဟုတ်လားအဲ့တော့ကြားနာခြင်းဖြင့်တိပဋ္ဌာန်ရဲ့အကျိုးသွားတွေကိုထက်တာမျိုးဒီနာလည်းလို့လုံးကြလာတဲ့တရားတရားကို ညှို့မသွားရအောင်ထောက်ပြီးတော့ကြောက်မသွားရအောင်တွဲ့ငဲ့ခိုင်လောက်တစ်ဆင့်ပါတက်လို့ရတော့လက်တွေကျင့်သုံးရတယ်မလားသာရသွန်တဲ့အတိုင်းကျင့်သုံးရတယ်ဟုတ်တယ်မလားသာရယုံနာတရားများတာရှိတယ်အဲဒီယုံနာတရားကိုမျက်စိနဲ့နှာခေါင်းရှာကိုယ်စိတ်ခေါ်တဲ့ဓဝါ၆ပေါ်မှာဖြစ်ပြနေတယ်အဲဓဝါ၆ပေါ်မှာဖြစ်ပြနေတဲ့ယုံနာတရားတွေသာရယုံနဲ့အတိုင်းသာအတိကလည်းပြီးတော့လက်တွေ့အတိကြောက်မှုရယူရမှာမဟုတ်လားဟုတ်လား လက်တွေ့အကြည့်ကြည့်အောင်အားထုတ်နေတာကအဓိကမသုဒ္ဓခေါ်တယ်အဓိကမသုဒ္ဓဆိုတာကမဲ့ရှိကိုကြည့်ထိုက်သွားမှာပဲဒါကတော့တကယ်ပြည့်စုံပါလေအဲ့ဒါမှမုထရထိုင်တာဟုတ်တယ်မလားအဲ့ဒီအခြေအနေရောက်ခင်ကသာညွှန်ကြတဲ့အတိုင်းလက်ငန်းမူရာပေါ့လေဉာဏ်လမ်းမူရာလေးအထုလို့တိတိမြဟာလို့ရလည်းပဲဒါလည်းပဲအဓိကမသုဒ္ဓရဲ့ထည့်ရပါပဲဟုတ်လားဟောမြင်တဲ့ရှိမပုံကြားတဲ့ရှိမပုံနားတဲ့ရှိမပုံစားတဲ့ရှိမပုံอืม ပြီးတော့ဒီတိုင်းရှိမှပုံဒီတိုင်းရှိမှပုံကိုယ်တိုင်းဆန်နေဆောင်နေငယ်ကြွားရင်လာနေခြားတိုင်းရှိမှပုံလေးတွေကျမ်းနာရတာမလားဟုတ်လားကျမ်းနာတဲ့ထားတဲ့အတိုင်းလည်းပဲတဝါချက်ဘကဒီတိုင်းယုံနာပြီးစစ်စစ်လိုက်ရင်ရှိမှနေရတယ်ဒါပေမဲ့အာတုဇယောဂီပုဂ္ဂိုလ်မှာအကုန်လုံးမြင်လိုက်ကြတိုင်းလေလုံးကြီးပြက်ကြမှာမှတ်နိုင်သေးရောနည်းနည်းတွေတွေကစားပြီးတော့ဗောလေကြည့်ကြည့်ဆရာတော်ဘုရားကြီးကသင်ကြားလိုက်တယ်ဘယ်လိုမြင်ကြတော့ဟောထိုင်နေတဲ့အခါမှာ ထိုင်တာတော့ကိုဖမ်းတာတဲ့နည်းနဲ့စားရှိထိုင်တဲ့နည်းနဲ့ထိုင်ဖို့ဘောပိုက်ကိုမမထဝမ်းပိုက်ကိုစိတ်ဆက်အသက်ကြီးတွင်းလိုက်တဲ့ခါကျတော့ဝမ်းပိုက်ကဘာဖြစ်လာတော့ဖောင်းတက်လာတယ်။ဖောင်းဆိုတာကအပြောပေါ်သဘောကတော့ဘာလို့တောက်ကျင်းလှုပ်ရှားတဲ့လေကြဝါရော့တာအဲ့ဒါမလားအဲ့ဒါယုံလားနာလားယုတ်တရားနော်အဲ့ဒါလေးကိုသိသွားတာကဘာလို့ နတရားအဲဒီယုံနာတရားများတာရှိတယ်ဆိုတာဖောင်းလိုက်နတ်ပါဗောလေဖောင်းနာကယုတ်ကြည့်တာကနတ်ယုံနာတရားများတာရှိတယ်ဆိုတာအမှန်တိုင်းသိရအောင်လို့ဝမ်းမိုက်ဆိုင်ပြီးတော့မှရှုတယ်လေရှုတော့ရှုအားလေးကြီးကောင်းတယ်ရှုရစီရအောင်လေးမှာခုနဝမ်းလုံးမှာစိတ်ကြီးစိုက်ကြလာတယ်ဟုတ်လားစိုက်ကြတော့မှမဆိုရှုတတ်တယ်ဒီလိုမလား တက်လိုက်တဲ့အခါလေလှုပ်လိုက်တဲ့အခါကျွန်တော်မိတ်ကပင်ချက်သွားတယ်ပင်ချက်သွားတာပါပဲအပြောကတော့ပိန်နေပေါ့သဘောကတော့ပါတော့ငင်းပြီးတော့ညော့ကြသွားတယ်ဒါလည်းလေတစ်မျိုးပဲပေါ့နော်ဟုတ်လားအဲ့ဒီလေဓာတ်ဝါယောဓာတ်ရုပ်ဓာတ်ကိုမှန်တိုင်းကြည့်သွားအောင်အတအဆုံးညာသေးသေးချာချာသုတိုက်ပြီးတော့မှတ်လို့ပိန်ကြရေးစားတဲ့သဘောနဲ့သူကြည့်တဲ့စိတ်ကလေးနံတရားလေးတွေ့ရသွားတယ်ဟုတ်ကလား အဲ့ဒီလိုအာယုံနဲ့အတိတွဲရတဲ့ရဲ့သွားနေတာဟိုကသာကခေါ်တယ်သာဟောတဲ့အတိုင်းသာရိယနေပြီးတော့ဒီချင်းကိုရိတိရှိအောင်လို့တေးတေးချာချာသုတာပြီးတော့မှလို့ရှိရရှိရအောင်ဒီမှာဒီကလေးစိုက်ကြပြီဆိုလို့ရှိရင်နောက်စိတ်ရှင်ကျယ်ပြီးတော့ဥပဒ္ဒရာသမာဓိပြည့်ဝပြီးတဲ့နောက်ကျุစရာလေးတွေ့လာတယ် ဖောင်းတာလေးမှရင်ဖောင်းတာလေးတတ်တတ်ပိန်တာလေးမှရင်ပိန်တာလေးတတ်တတ်ဟုတ်လားမလားနောက်တရားမှတစ်စိတက်ပြီးတော့အာရုံလို့ရှိရင်ဖောင်းရအာရုံပိန်ရအာရုံပေါ်မှာအသိစိတ်ကလေးကသိညုပ်ပြီးတော့ရောက်ရောက်သွားတာသွားသွားပြီးတော့ကြည့်ကြည့်နေတာနန္တရားနန္တဘောတရားလေးလည်းသင်ချဘူးလားသင်ချတယ်ဟုတ်လားမလားဟောတရားမှာတစ်စိတက်ပြီးတော့အာရုံလို့ရှိရင်မရှင်းမနာဘူးပဲရှိစရာတခြားရှိတာတခြားအာရုံတခြားအာရုံတခြားကွဲ့မသွားဘူးလားကွဲ့သွားတယ် အဲ့ဒါလိုပွဲတော်အားထုတ်နေရတာအဲ့ဒါအာဂမတုဒ္ဒအဖြစ်တော့မဟုတ်ဘူးအာဂမတုဒ္ဒအဖြစ်ရှိရေးအတွက်အခြေခံအနေနဲ့ပေါ့ဟုတ်လားမလားလက်တွေ့လုပ်နေတာဘာဝနာမရဉာဏ်ကြီးပွားနေတာဟောဟုတ်လားအဲ့ဒီသုဒ္ဓမျိုးတဲ့ဒါသိရတယ်အမြဲမပြတ်ပေါ်လေလက်တွေ့အာဂမတုဒ္ဒမြောက်အောင်ပေါ့သုဒ္ဓပြီးတော့ရှိမှတ်ထားရမှာသာညွှန်ကြားတဲ့အတိုင်းပေါ်လေရှိမှတ်နေရတယ်ဟုတ်လားအဲ့ဒါ ပထမနာကြတာကသုတ္တလုကိတာဟောသာကကျွန်းတဲ့အတိုင်းလက်တွေ့သဘောမှန်ပြီးသိရအောင်လို့အားထုတ်နေတာကအာဂမတုတ္တအနေနဲ့ပါဟုတ်လားဒါလည်းတုတ္တလုကိတာပဲဟုတ်လားခုနအဲဇဂုမိတ်ပြည့်ပြည့်ပြင်မျိုးလေးပါဘူးအဲချထားတယ်အဲ့ဒီဘာဝပြင်မှာဆံခတ်ရတယ်လို့အနောက်ကျက်တရားလို့ဆံခတ်ရတယ်လို့သို့သူပဲရံခိုင်ရတာဘာလို့ပြရတော့ ယခါယခါဘာလို့ပြရတော့ရေလောင်းပြရမယ်တဲ့ဥဒကသေသနာဝိယသုတေနာအနုကရဏတဲ့သုတေနာအာဂမတုတအတုကမတုတအဲအာဂမတုတအတုကမတုတသမျိုးဖြင့်အနုကရဏရှိမြောက်ထောက်ခြင်းကာကွယ်ဆောက်ရှောက်ခြင်းဒီဥဒကသေသနာဝိယယံခါယံခါပြုထားတဲ့ဒီရဲ့ခြင်းကိုရေသွန်းချမ်းခြင်းနှင့်တူ၏ ဒီကုန်ပြနဲ့ဆိုလို့ရှိရင်နောက်ပိုင်းကအလိုက်ထိုက်ဝဲထည့်တာလည်းပဲအလိုလိုပါသွားမယ်နော်ဟုတ်လားဝဲထည့်တာပါသွားပြီဟောတရားပြီးတော့နေတဲ့နေတိုင်းလည်းပဲအဲတာဝန်ရှိတဲ့ပုဂ္ဂိုလ်များကတမတ်တဲ့နေရာဌာနမှာတမတ်တဲ့အစဉ်ကြောက်ရောက်ပြီဆိုလို့ရှိရင်လက်တွေ့အထုဝနဲ့တရားနဲ့ဖတ်မိတဲ့ဘုရားဟောဘုရားဟောဒေသနာတွေနေ့စဉ်ဟောပြနေတယ်မလား ယောဂီလည်းပဲသိချင်းကြားကြားနေရတာပဲမလားအဲ့ဒါလည်းပါလေဒါသုတ္တန်လုံးပြီးတာပဲမလားနေ့စဉ်ကြားထားတဲ့ဟာလေးတစ်ပြေးပြီးပါလေပထမကြားနာတာနောက်တစ်ခါထပ်ကြားလိုက်ပြီးရှင်းမသွားဘူးလားနောက်ဒုတိယတစ်ခါထပ်ကြားနာလည်းပြီးရှင်းရှင်းမသွားဘူးလားအဲ့တော့ကြားနာမှုသုတ္တနေရာရဲ့ဉာဏ်ကရှင်းပြီဆိုလို့ရှိရင်အလုံးမှလည်းပဲပို့ပြီးတော့မရှင်းဘူးလားရှင်းတွေ့လက်လာတာဟောဟုတ်တယ်မလားအဲ့ဒါသုတ္တလုံးပြီးတာလို့ခေါ်တယ် မျိုးရလေဘာလို့လဲခုမျိုးရအောင်လို့ဒီလောက်ပြတာလည်းရှိတယ်ဒါလိုအပ်လို့လိုရတာလားမလိုအပ်လို့လိုရတာလားလိုအပ်လို့လိုရတာဟုတ်တယ်မလားဒါလိုအပ်တဲ့လောက်ပဲဒီမှာကျန်ကပြတာကအဲသုတ္တနုပိတနုပိတဆိုတာထားမဟုတ်ပါဘူးတဲ့သဗ္ဗယဓမ္မတဝနာပါပဲသိမျိုးတဲ့တရားစကားကြားနာခြင်းတဲ့အဲဒီကြားနာခြင်းဖြင့်သောက်ဆုတ်တာကိုသိရမယ်ဆိုပြီးဆိုတယ်သိလျော်သလောက်ဆိုတော့အတိုင်းတားတဲ့ပူသွားရင်ဘယ်လိုနေမလဲ တိုင်းတိုင်းပူသွားဘယ်လိုနေမလဲခုနပြည့်ပြင်ကိုရေကြီးနေခွလောင်းလို့ဒီဘယ်လိုဖြစ်မလဲဟမ်ရေတွေပွားပြီးတော့တခါတည်းအမြစ်ကပေါ်ဆွဲပြီးတော့ဘယ်လိုဖြစ်နိုင်လဲဟမ်အဲဒီဒုက္ခရောက်သွားနိုင်တာပေါ့ဟုတ်လားဝဲကြီးတွေ့ရင်လို့ရှိရင်ဘယ်လိုနေမလဲဝဲလုံးလည်းမကောင်းဘူးပေါ့အလောတော်ကြီးပေါ့ဟုတ်ကလားဒါမို့လို့အချိန်ကြီးတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေဟာအဲစစ်တော်တဲ့တရားစကားကိုဆိုပေမဲ့လို့ ပမာဏယုတ်တာတဲ့အတိုင်းအတာနဲ့ရှင်းရမယ်တဲ့အတိုင်းအတာရှိရမယ်အဲ့ဒါမှဒီတိုင်းဒီတိုင်းဓမ္မတရားသနာယုသနာယတဲ့သာကနည်းနည်းပေါ့ဒါတော့ပဲဟုတ်ကလားသိလျော်ဘလောက်ပဲနာကြပါတဲ့သိလျော်တဲ့တရားစကားလေးနဲ့သိလျော်ပြရမယ်တဲ့သိရင်သိလျေော်တဲ့တရားနာကြခြင်းဖြင့်ခုနပြုတ်တဲ့ဝိပဿနာသမာဓိကိုဖွံ့ဖြိုးအောင်နဲ့ကိုကတောက်လျှောက်ရမယ်ဒီလိုဆိုပါလေ။ဒါသိလျော်တဲ့တရားစကားတော်မှာ သူ့အတိုင်းအတာနဲ့နာကြရမယ်ဆိုလို့ရှိရင်တရားနဲ့မပတ်သက်တဲ့ခုနသောစကားတောင်းစကားအယတ်စကားတွေရောဘယ်နဲ့လဲအဲ့ဒါတွေကဓမ္မတနာသမာဓိကြီးကိုအားပေးပါမလားဟိုဝဲပဲဆိုပြီးတော့တွားထဲလိုက်လို့ရှိရင်တော်တော်ကြာအပြင်းမခုံပြိုးမနဲ့တည်သွားပဲနဲ့လုပ်နော်ဟမ်ယောဂီတော့ယောဂီပါပဲဓမ္မအားထုတ်နေတာဟုတ်တယ်မလားအဲအင်္ဂါတိသာပြီးသူကဘယ်လိုနေလဲ ဟုတ်တယ်မလားအကြည့်ပိုင်းဘယ်လိုနေလဲဘယ်လိုနေကောင်းရလားဘာဆက်ညာလားဟုတ်တယ်မလားအဲ့ဒါတွေကြောက်ပြီးတော့ဓမ္မအဲသူတို့ပြောတဲ့ဟာတွေနားထောင်မယ်ကိုကပြောကိုကပြောလို့သူတို့ပြောတဲ့သူတို့ဖြေတဲ့ဟာတွေကနားထောင်မယ်ဆိုလို့ရှိရင်ဘာဖြစ်လဲတာဟမ်လွတ်ကုန်ပြီးတော့ဘာဖြစ်မလဲကောနာဟမ်ကောနာအပင်ကိုတည်တည်တတ်တယ်ကောနာဝဲမယ်ဆိုပြီးတော့သွားလောက်ထဲတဲ့ဒီအဲ့ဒီဖြစ်ဖြစ်သေးရောဒီလိုမလားအဲ့တော့ဓမ္မအချိန်ကြီးအထုတဲ့ယောဂီပုဂ္ဂိုလ်တွေလေ ဒီလက်ပြီးအားထုတ်ရတဲ့တရားနဲ့ပတ်သက်တဲ့စကားကလွဲရင်သိပင်အပူစကားတွေပြောလို့ရှိရင်တော့ဒီသိပင်ကိုအဲဘာဖြစ်တော့ဟမ်ခုနဟိုရေလိုလောင်းရမယ်ဆိုရေငန်းတွေတွားလောင်းမယ်ဟုတ်လားတပ်ပြရေလောင်းမယ်ဟုတ်လားတခြားဟိုအပင်ကိုအကျိုးမပြုတဲ့ဝဲတွေတွေးမယ်ဆိုလို့ရှိရင်တော့အပင်သေးဖို့ရှိတာပဲဟုတ်လားဒါတော့ တရားနဲ့မပတ်သက်တဲ့ဟာတွေဆိုလို့ရှိရင်တော့ယောဂီကမပြောဘဲနေတာကောင်းတာပဲအပြောလို့ရှိရင်တော့အဲ့ဒါကဘာဖြစ်တော့ရေကြိုတောင်းရမယ်ဖြစ်ပြီးရေခံသွားတောင်းလိုက်လို့ရှိရင်တော့ဒုက္ခရောက်တာဟဲ့တော့မလားအဲတခြားဝဲကြီးမတည့်တဲ့ဝဲကြီးသွားပြီးတော့ကျူးလိုက်လို့ရှိရင်တော့အဲ့ဒါသေရောတယ်ဟမ်ဒီမှာကျန်ကကပြထားတာကသဗ္ဗယဓမ္မတဝနာဆိုတာပဲသိလျော်တဲ့တရားစကားကြားနာခြင်းဆိုတာသိလျော်တဲ့လောက်ဆိုတော့အတိုင်းတည်းကြည့်ရမှာပေါ့ ရှင်းတော်တဲ့ဒီတရားစကားတော်မှာအတိုင်းအတာကြည့်ရမယ်ဆိုလို့ရှိရင်တော့မသိတဲ့ဟာတွေတော့ဒါကြောင်းရမယ်ဆိုတဲ့အတိတ်ကမပါဘူးလားအဲ့ဒီလိုနည်းနဲ့စောက်ရှောက်ပါတဲ့အဲ့ဒီလိုနည်းနဲ့စောက်ရှောက်မှကိုပြိုးထားတဲ့ဥပဒနာသမာဓိကြီးဟာဟောရတော့ကိုပြိုးတယ်တဲ့တင့်တော်တဲ့ညီကြိုလေးပေါ့လေတင့်တော်တဲ့ဝဲလေးကျွေးပြီဆိုလို့ရှိရင်ဟောလေခံရလဲလုံးနေတယ်ဟုတ်တော့လားတင့်တော်တဲ့ဝဲလေးကလည်းပဲကျွေးပြီတင့်တော်တဲ့ ရေလေးရလည်းပဲလောက်ပြီဆိုလို့ရှိရင်ဒီပင်လေးရဆိုဖြစ်မယ်နော်စိမ့်လန်းဆိုပြေးတော့ဖွံ့ဖြိုးလို့ဖြစ်လာတယ်နော်အဲဖွံ့ဖြိုးဖြစ်လာပြီဆိုလို့ရှိရင်ကတိုက်ကျွဲတဲ့ပုဂ္ဂိုလ်လူကြီးတိုက်ကျွဲတဲ့ပင်လေးတွေ့ရတယ်ဘယ်လိုနေမလဲဝင်ပါတယ်တကြုံယုတ်ဖြစ်နေတာဟုတ်တယ်မလားယောဂီလည်းဒီတိုင်းနဲ့သိတော်တဲ့တရားစကားလေးကြားလာလို့ကိုယ်တွင်လေးနဲ့ညာသွားပြီးအားမိပြီဆိုလို့ဒီဘယ်လိုနေလို့ကြုံကြုံဖြစ်ဘူးလားဟုတ်လားအဲ့လိုဖြစ်တယ်အဲ့တော့ဓမ္မ တရားဟောတဲ့ပုဂ္ဂိုလ်ကလည်းမိမိဟောလို့ဖြစ်တာမဟုတ်ဘူးသူ့တိုင်းကလည်းဟောရတယ်ဟုတ်လားယောဂီကလည်းပဲတရားနာကျင်တာပဲဆိုပြီးတော့နေမိနာနေလို့ဖြစ်တာမဟုတ်ဘူးသူ့အတိုင်းသာရှိရမှာဟုတ်လားအတိုင်းသာလေးနဲ့လုပ်ပါတဲ့ဒီလိုကြံ့ကန်လေးရပြအမှန်ကောင်းပါလားအမှန်ကောင်းပါလားဆက်ပြီးတော့ဟောမယ်ဆိုရင်တော့ကျွန်တော်အများကြီးပါပဲသိဆိုရတော့ဘုရားဉာဏ်ခါတွတ်တော်သောတရားဒေသနာအဲတရားနာကြားမှုဖြစ်တရားနာကြားမှုသုဒ္ဓဖြစ် ကာကွယ်တောက်တောက်ရတာကသုတာလုပ်တဲ့ဤတာဟုတ်ကဲ့နော်ဆက်သွားမယ်